ပုဂ္ဂိုလ်ရေးရာအဖြစ်မကြည်ဘူးတဲ့မကြည်ဘူးတဲ့ပုဂ္ဂိုလ်ရေးကြည်ရောမှုလေးတွေဖြစ်အောင်ပေါ့လေနှုတ်ပြတဲ့အနေနဲ့တရားရဲ့ခုံကြီးနဲ့မှန်းဆပြီးတော့ကြည်ရတော့ဆိုပြီးတော့တရားရဲ့ခုံကြီးလေးတွေပထမဆုံးစပြောပါတော့ ဒီတရားတော်ဟာကြားနာရုံနဲ့တော့မှစိတ်လှုပ်ရှားမှုတွေစိတ်ညင်ညမ်းမှုတွေအတိညာကိုအာရုံချိနဲ့ချိနဲ့စီတတ်တဲ့အနောက်ရှိစိတ်အပူတွေဟောလေငြိမ့်နိုင်တယ်ဥတီကျမှနဲ့နာမဝိဒယတနာစီစေထတ်တော်ဝါ စတ္တမဆုဏတ္တဆလို့ဆိုထားပါတယ်လူငယ်ချမ်းသာခြင်းအကြောင်းရလိမ့်မယ်ဆိုတဲ့ရလိမ့်လို့ဆိုတဲ့အနေနဲ့ပေါ့အဲ့ဒါကိုဥတည်ပြီးတော့သူတော်ကောင်းတရားပေါ့သူတော်ကောင်းတရားဆိုတာသိက္ခာ၃ရပ်ပါလားဒီလိုသိက္ခာသမာဓိသိက္ခာပညာသိက္ခာပေါ့လားကြည်လင်းမှလည်းသိရအောင် ဒီသိခါသုံးရရဲ့ကိုယ်ကြီးလေးတွေပေါ့လေဒါလေးကြားလာရပါလေကြားလာတော့ဆရာဆရာကိုယ်ကြီးလေးတွေကြည့်ပြီဆိုလို့ရှိရင်အဲ့ဒါတရားကြီးနိုးလာတာပဲကြည်ရစိတ်တွေပေါက်လာတာပဲလက်ခံအတီးပြည့်တဲ့စိတ်တွေလည်းပဲပေါက်လာတာပဲတတတရားပေါ်ပေါ်လာပြီဆိုလို့ရှိရင် တရားရဲ့ကိုယ်ရည်လည်းရလို့တဲ့ဆန္ဒလည်းပြုလာတာပဲ။ဟိုကတတိပ္ပံကိုယ်ရည်တွေကိုနည်းနည်းရှိရှိပြည့်ပြည့်စုံစုံရှိရှိကြတိရတယ်ဆိုရင်ဥတီကျမှန်မှန်နဲ့ကြားလာလို့ကိုယ်ရည်တွေသိသွားပြီဆိုရင်ဟောတတိပ္ပံဟာတလို့ကိုယ်အည်သွေးတွေစွန့်ရတတ်တည်နေပြည့်စုံပါလားဆိုတာ။ နားလေသွားတော့တတ္တတရားကြီးလိုကြလာတယ်လိုကြလာတော့ဒီကုံကြီးတွေလည်းပဲရလို့တဲ့ဆန္ဒလည်းပြုလာတယ်တကယ်ရလို့လည်းရှိရင်လက်ရှိလူချမ်းသာကာမဂုဏ်ချမ်းသာကိုလည်းပဲနောက်ပိုင်းအဆွေရတဲ့တတ္တိဝိရိယတွေလည်းဖြစ်လာတော့ပဲဆွန်လဲဆွန်လွတ်တာပါပဲအခုလက်ရှိကာမဂုဏ်ချမ်းသာ ဆွန့်လွတ်လာကြရတာပဲ။မိုင်မောင်းများစွာဝေးတဲ့နေရာလာခဲ့ကြတာ။ဓမ္မချမ်းသာရတော့သမထသုခဥပသနာသုခနောက်စတိသုခဆိုတာလည်းပဲအမြင့်ဆုံးအထိရသွားမှာပါပဲ။အဲဒီလိုလာကြတဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးတို့ကမလိုရအောင်ဗုဒ္ဓနီးကြပါလေ။ ဆန္ဒလုံးဟိုလည်းကြီးကြီးဆရာတော်ဖြာကြီးဩဝါဒတော်အတိုင်းပုဂ္ဂိုလ်ရေးရာကြည်ယုံအာအာတိတဲ့ပုဂ္ဂိုလ်လေးမြတ်စွာဘုရားဖို့ထုတ်ထားတဲ့တရားတော်ရဲ့အကုန်ကြီးတွေကိုထိုက်တန်သမျှပထမဆုံးစတင်ပြီးတော့ပြောရပါလေလုပ်ငန်းစဉ်တွေလည်းဒီတဲ့ပါဠိများပါတော့ပြောပါတယ်တော့ဆိုလို့ဆိုလို့ရှိရင် ဗုဒ္ဓနုစတိဗုဒ္ဓရဲ့ဂုံတော်အစွမ်းတတ္တိရောလေဗုဒ္ဓရဲ့အရေးချင်းအရေးအသွေးအစွမ်းတတ္တိလည်းပေါ်လာခေါ်ပါပဲတရားနာကြားတယ်ဆိုတာစတိစုခခေါ်တဲ့ အမြင့်မဆုံးချမ်းသာကိုဥတည်ပြီးတော့အဲ့ဒီရရလို့တဲ့ဆန္ဒရှိပြီးတော့ကျင့်ဤမှာလေးလာတဲ့တော့တရားသိက္ခာတွေဘယ်လိုထိုင်ရတယ်သမာဓိသိက္ခာတွေဘယ်လိုစိတ်တည်တည်ရောဘယ်လိုအထောက်ရတယ်အတိညာလေးအတိမာလေးပြောဘယ်လိုအထောက်ရတယ်ဆိုတာပေါ့လေ ဒါတွေလေ့လာရတဲ့သဘောပါပဲငြိမ်းချမ်းတဲ့နေမြေရောက်ဖို့ရသွားရမယ်လမ်းပေါ်လျှောက်ရမယ်လမ်းကိုဒါတွေလေ့လာတဲ့သဘောပါပဲတနည်းအားဖြင့်တကယ်ချမ်းသာရဖို့ရာအတွက်ကျင့်သုံးရမယ်ကျင့်နည်းမှန်ပေါ်လေလေ့လာတဲ့သဘောပါပဲ ပြီးတော့ကျင့်ပြီးမှမတည်ဘူးဆိုလို့ရှိရင်လေ့လာပြီးတော့ဖြောက်ချက်ဖြစ်ပါတဲ့။ဩယောဥပဒနာနယ်ထဲမှာတော့ဆိုရောနိယာမစကားတစ်ခုရှိပါတယ်။ကျင့်ပြီးမှရမတည်တာလေ့လာပဲဖြောက်လို့ဆိုတယ်။ဟိုတိရိစ္ဆာန်ဘာဝနာတရားအထုတ်တယ်ဆိုတာ စိတ်ရည်ကြည်တွေကင်းဝေးစေကြဖို့လုံရတာပါပဲစိတ်ရည်ကြည်တွေကင်းဝေးစေကြရဆိုရင်ဒီရောက်ဖို့ရစ်ပတ်ဖို့တွေအောက်တန်းကြမှုတွေတဖြည်းဖြည်းရော့ပါပြီးတော့သူတို့ရဲ့ဆွဲရကလွတ်တော်တဲ့အခါဘဝအရှင်တန်ဆိုတော့ညီမကပဲစိတ်တိုင်းဆိုင်ရာအားရလည်းကြည့်လာတာပဲ ဒီတော့ဒါကိုဥတည်ပြီးတော့အဲ့လိုအစီရောက်ရေးအတွက်ပေါ့လေဘယ်ပုံပဲကြီးကြည့်ရတယ်ဆိုတာပေါ့လေလေ့လာရပါတယ်ကျင့်ကြီးမှရမတိတာလေ့လာပဲဖြောက်လေလေ့လာဆိုတာကသူကကြားနာလေ့လာကလည်းကြားနာတယ်လည်းဒါလည်းပဲလေ့လာတဲ့သဘောပါပဲ။ဒါဆိုဆိုရင်ပြောခဲ့တဲ့အတိုင်း လုံရင်းချမ်းသာဖြစ်ကြောင်းဥတီချက်ဥတီချက်ထားပြီးတော့ဗရဏာထားပြီးတော့တကယ်အစဉ်တိုင်းနဲ့တရားတွေကိုယုံကြည်တယ်နဲ့နာဖို့ကတော့ပထမဆုံးသိအရေးကြီးပါဆုံးအဲဒီလိုနာချပြီးတော့ဖြောက်ဖြက်ပြရမယ်ဒီရှင်ကြီးမှမသိတော့ နောက်တစ်ခုကတော့ဆွေးနွေးပြီးတော့လည်းဖြောက်ပြပြရမယ်တဲ့ဒီနည်းမှနေမသိလို့ရှိရင်သိတဲ့ပုဂ္ဂိုလ်နဲ့တွားတွေ့ပြီးတော့ဗောလေဒါကြီးဒါကြီးကြည့်ရင်ပါလေဘယ်လိုလုပ်ရပါလဲဆိုတာဗောလေဒါလည်းဆွေးနွေးရပါလားဒီနေ့စဉ်လည်းပဲကောထဆရာနဲ့ရုံးရည်လည်းဆွေးနွေးနေတာပါအနည်းဆုံးတရက်ချာတော့ဆွေးနွေးနေတာပါလား ကျမ်းစာရှိနည်းလေးတွေသိထားပြီးတော့အသေးစိတ်မရှိမတတ်တဲ့ပုဂ္ဂိုလ်တွေကမ္ဘာတန်းဆရာကဆွေးနွေးပြီးတော့ဟောလေးရှိစိတ်လျှောက်တော့ဆိုပြီးတော့လုပ်ပြရတာဆွေးနွေးလေ့လာတဲ့မရှိတဲ့အချက်ကြီးရှိလို့ရှိရင်လည်းမေးပြီးတော့လေ့လာတေချာရဲ့စာဥစ္စာတွေရှိလို့ရှိရင်အဲ့ဒီစာဥစ္စာတွေကြည့်ပြီးတော့လေ့လာတာတဲ့ ကျမ်းမာလေးလားဆွေးနွေးလေးလားစောင့်ကြည့်ရှုလို့လေးလားလည်းလို့ရှိရင်ကျင့်ဤမှာမကြည့်တာအဲ့ဒါလေးလားလိုက်တာလည်းပဲပျောက်သွားတာပဲတော့အဲ့လိုဆိုစရာရှိပါတယ်အခုတရားနာရတယ်ဆိုတာတဏှိဒုက္ခတကယ်အမြင့်မားဆုံးဖြစ်တဲ့အမှန်ဆုံးရရှိတဲ့ချမ်းသာရရှိရတဲ့ဥတည်ပြီးတော့ပေါ့လေ ပေပုံတော်ကြီးကျင့်သုံးရတယ်အဲ့ဒီလမ်းကြောင်းဘယ်လိုလျှောက်ရတယ်ဆိုတာပေါ့လေလျှောက်တဲ့နည်းတွေပေါ့လေဇာနာလေးလားဆွေးနွေးလေးလားတပါတော့စာအုပ်တော့ကြီးကုန်တော့မရဘူးပေါ့လေကြီးဖို့လည်းမလိုအောင်အဲ့ဒီလာပြီးတော့ဖြောက်ပြရတဲ့သဘောပဲဆိုတာနားလည်ရပါတယ်ဒါဟာသတိပဋ္ဌာန်ခေါ်တဲ့ဥပဒနာအထုရပါရိုးရနှီးရမှာအစီအကြီးပါပဲဒီကတော့ ရှင်ကြီးဝံတရားကြည့်ပြီဆိုရင်စာစည်းတက်တက်နဲ့အလုံးမလုံးဖဲနဲ့ရက်နေလို့ကတော့မိမိကိုယ်လည်းမိမိနားမလည်နိုင်ပါဘူးမိမိကိုယ်ပဲဖြစ်ဖြစ်သူဘာကိုယ်ပဲဖြစ်ဖြစ်တာမန်ကြည့်လို့ရှိရင်တော့ဘာမှအဝတ်စရာမဟုတ်ဘူးရိုးရိုးကြီးစည်းစည်းပဲလို့ထင်ရပါတယ် ဒါပေမဲ့လို့ဗုဒ္ဓလိုကြအနည်းဆုံးကမ္မထဆရာများရဲ့ပူကြချက်နဲ့တိတိကျကျယူသေးသေးရှိရှိဆက်ဆက်အထုတဲ့ပုဂ္ဂိုလ်ဟာရိုးရိုးလေးနဲ့အပွေရာတွေဒီကိုယ်ရဲ့ကိုယ်ရဲ့မှာအများကြီးရှိတယ်လောကမှာမတူဆူးတဲ့အဆန်းကြယ်တွေဟောလေအဲ့ဒါတွေတွေ့နိုင်ပါလားဆွဲအားအမှန်ကောင်းတဲ့ မြင်ကူးရည်ကြီးတွေပါလေဒါတွေပါလေဒါတွေကောင်းကြီးတွေ့တယ်ပါရှင်းရှင်းလင်းလင်းအဲဒီကကြားလို့ချင်းတိတ်အားရမှာပါပဲအဲနောက်ဆုံးစတိစုခခေါ်တဲ့အဝတိကြစုခရောက်ဖို့တည်ကြတော့မှာအဲ့ဒီအစဉ်ရောက်သွားပြီဆိုလို့ရှိရင်တိတ်ကိုကြည်လန်းအားရသွားမှာပါဒီတရားအထုရတာဟာမိမိတို့ဘဝအတွက် အာမဂဉ္ရှိတဲ့အမြတ်ထွက်တယ်ဆိုတာဟောလေဒါဒီအမြတ်တွေပဲဆိုတာဟောလေတိတ်ကိုကျင့်တတ်သွားမှာပဲဒီတော့ကျင့်ဤမှာမသိလို့ရှိရင်လေ့လာပြီးတော့ဖြောက်ဖြောက်ဆိုပြောက်ပြီးတော့ကျင့်ဤမှာသိပြီဆိုလို့ရှိရင်ကြည့်ရမယ်လက်တွေ့ကြည့်ရမယ်ဟွန်းအဲ့ဒီလက်တွေ့ကျင့်ပုံလေးလည်းစာပိုင်းပြောသွားပါတယ် จิตตบดาวัสสะปิริวิသောဆိုတာပေါ့ဒီဥပဒနာနီးတဲ့အထုတ်တဲ့ပုဂ္ဂိုလ်တွေဟာတကူလုံးဟာရှုခွင့်ခြေကြီးပဲတကူလုံးထဲမှာအထင်ရှားဆုံးဟာစရတာပဲတိတ်ရှူတိုင်းစိတ်တိုင်းမှာဝမ်းမကဖောင်းတက်လာတာ ရှုံရှောင်းနဲ့ဆက်ပြီးတော့ပေါ့လေဖောင်းတယ်တောက်တယ်လို့ဆက်တဲ့သဘောရုပ်နဲ့နာနဲ့မှာဆိုလို့ရှိရင်ရုပ်တရားကနာတရားတဲ့ပို့ပြီးတော့ထင်ရှားတာမဟုတ်လို့ရုပ်ကိုဥစားပြီးပဲရှုရပါလားရုပ်ထဲမှာလည်းပဲမိယာယုတ်နဲ့မိတဲ့ယုတ်မမျိုးရှိတဲ့ကမိယာယုတ်ကိုဥစားပြီးပြီးတော့ရှုရပါလား ညာယုတ်၄မျိုးထဲမှာလည်းပဲဝါရောဘုဒ္ဓဘာယုတ်ကတော့တောင်းတင်းဆုံရှားရွေသွားတာသာပြီးတော့ထင်ရှားတာမလို့သူဥစားပြီးပြီးတော့အထောက်ရပါတယ်။ကျောင်းရောက်စမှာအလွယ်ဆုံးအခရာတွေတင်ရတယ်လို့ပြောလိုက်တာ။ဒါလည်းတစ်လုံးကြီးတစ်လုံးချင်းလို့ပြောလိုက်အလွယ်ဆုံးတင်ရတယ်။အလွယ်ဆုံးကစပါတယ်။နောက်မှတစ်ဖြည်းဖြည်းတက်တက်သွားတယ်ဒီသဘောပါ။ ခုကျေးဇူးများကြီးဆရာတော်ဘုရားကြီးကဝါရောရုပ်ပေါ်ယသဝရယသပါကနာဥပသနာပြီးနေပြီဆိုထင်ရှားတဲ့အာယုံလိုက်ဥပဒနာစတင်ပါဆိုတဲ့ဆိုရပြိပါစကအရာပြိပါစာအရာပေါ်လေဒီမှာထိုင်နေတဲ့အခါဖုံးပြီးရစပြီးတော့ရှုပုံလေးတွေပြထားပါတယ်ဒီမှာဟွန်း ရှိရတဲ့ပိုင်ရောက်သွားပြီရှိရတဲ့ပိုင်ရောက်သွားပြီဆိုလို့ရှိရင်ထဝဲဖွေခွတ်ပြီးတော့ထိုင်အပေါ်ပိုင်းကိုကို90ဒီဂရီမှမှထားလက်လည်းပဲတင့်တယ်လို့ထားပါလေပုံမှန်ရှူဆိုင်ရှူတဲ့အခါဝမက်ကဖောင်းတက်လာမယ်ဆက်တဲ့အခါဝမက်ကပိန်ကျသွားမယ်အဲ့ဒီမှာရှူတဲ့အခါမှာ ဧည့်သည်လာရပုဂ္ဂိုလ်သွားပြီးတော့ကျိုနေမှာဧည့်သည်ကိုဆိုင်တွေ့နိုင်ပါတယ်ကျိုဆိုတာရောက်ပါတယ်ဖောင်းပင်ဘုကဝမ်းဘက်မှာဖြစ်နေတယ်ဆိုတော့ဝမ်းဘက်ကပထမဆုံးဆက်ကျိုပြီးတော့စောက်နေရတော့ယောဂီရရှူသွင်းတာရှူထုတ်တာတော့ဒါတော့ဘယ်လိုဆိုင်နေပါလဲ ဖောင်းတက်လာပြီဆိုရင်ရိပ်ရိပ်ကလေးဖောင်းစားကစားပြီးတော့ဆုံးတဲ့အထိပေါ်လေတော့ကပ်ပြီးတော့လဲရပါတယ်ပိတ်ကျသွားလို့ရှိရင်လည်းပိတ်စားအစားပိတ်ဆုံးတည်းကပ်ပြီးတော့လဲရပါတယ်အားဆက်ရပါတယ်ငွေချတက်ကြွပြီးတော့ပေါ်လေဖြစ်ဖြစ်လာလို့ရှိရပါတယ်တော့ငိုင်းငိုင်းနေတာငိုက်နေတာမရှိရဘူး တွက်လျရမယ်ချက်ချရမယ်ဒါဒါသိအရေးကြီးပါတယ်အဒီဝရိယအနည်းလည်းပြောခဲ့ပါတယ်တော့ပေါင်းတက်လာတဲ့ရှိမှတ်တဲ့စိတ်နဲ့တဲ့အောင်ပေါ့လေရွယ်စုလုပ်ပြရပါတယ်တော့အတုတ္တယောဂီမှာဒီချက်ကသိအရေးကြီးပါတယ်အားဆက်ရမယ်ချိန်လိုက်ခိုက်ပြရမယ်အားဆက်ရမယ်ချိန်လိုက်ခိုက်ပြရမယ်ပိန်တော့လည်းပဲထုံနေလူပေါင်းပဲတော့ ဒါအလုတ်စလိုက်တာပါပဲဒီမှာအဲတော့ပွဲရတွေလည်းအကုန်လုံးလိုက်မှတ်ရတာပဲဒီနည်းမှရမသိတာလေးလာပဲပြောလေဆိုတာမှတ်တယ်ဒီအကုန်လေးလာထားတာစီရလျှောက်တဲ့ခါမှာလည်းစဉ်းရလိုက်ပေါ့လေယူတည်တည်လို့ရပါတယ်စိတ်ဆက်ဆက်လို့ရပါတယ်ဒီလုပ်တဲ့ယူသေးတာဘာမှမရှိဘူးအစ်စီကတဆုံးကိုကြည့်ကြည့်ကြည့်လို့ရှိရပါဘူး ခေါင်းကြီးလည်းစိုက်ထားဖို့လိုပါဘူးအလောတော်လေးညှက်လွှာချပြီးတော့ပါလေလမ်းတွေပါလေလျှောက်တဲ့အခါတည်တည်တတ်တတ်ဖြစ်ဖို့အနိကအောင်မှကမ္မထမ်းဆရာတွေလည်းပြပါလိမ့်မယ်သူတို့ညွှန်ကြားတဲ့အတိုင်းလုပ်ရတယ်ဒါကိုယ်တို့ကတိဝေရာရာတွေပေါ့အမှန်တန်စိတ်ဝင်စားစရာကောင်းတဲ့တိဝေရာရာတွေပေါ့အပိန်ကြီးရရှုမောက်ခုနဲ့တဲ့တဲ့ရှုလို့သိရတဲ့အရာတွေပရိကြီးရ ခြားခြားနာနာရှင်းရှင်းအတွက်ပဲသာတိရတိစီရာတွေပေါ့လေဘာသာပယ်သိတဲ့တရားတွေအဲနောက်ဆုံးဆိုလို့ရှိရင်မြင့်မောက်ပြုတဲ့တရားတွေပေါ့လေကိုယ်ထဲမှာရှိနေတယ်အဲဒီကိုယ်ထဲမှာရှိနေတဲ့ဟာတွေဟာဒါတိပွေရာတွေပဲတိစီရာတွေပဲတိစီရာဆိုတာစဉ်းစားတိစီရာမဟုတ်ပါဘူးခုလိုရှုမှတ်ပြီးတော့သိရမယ်ဟာတွေဟာ တိကျတွေတိတိသွားအောင်ဆိုပြီးတော့အလုပ်စားရပါတယ်တိပွေရမတိတာတဲ့ရှုကပယ်လျှောက်လေဆိုတာပါလေသူဖောင်းပင်ဥစားဖောင်းပင်ဆိုတာအပြောပဲပြည့်ရသဘောပဲဝန်ပဲကြည့်လည်းမဟုတ်ဘူးဖောင်းလက်ချင်ရပင်လက်ချင်ရအကာရလည်းမဟုတ်ဘူး ဝမ်းပိုက်ပုံသဏ္ဍာန်နဲ့ဖောင်းပုံအချင်းရာကြော်ပြီးတော့ဟောဒီတကယ်ရှိတဲ့တောင့်တင်းလှုပ်ရှားတဲ့ကျွေသွားတဲ့တကယ်ရှိသဘာဝတွေသိရအောင်ဆိုပြီးတော့တက်တွေ့ရှိရပါတယ်တက်တွေ့ရှိရတဲ့တရားတွေပါပဲသိရတဲ့တရားတွေလားအဲ့ဒါပฏิပ္ပကြီးကမာနောလို့ခေါ်ပါတယ်မှာပฏิပ္ပကြီးကမာနောသတိပ္ပံလမ်း6 6ရောက် ပေါ်တဲ့အောင်နဲ့ရှုမှတ်တဲ့စိတ်နဲ့ခွင်ကြတဲ့အောင်ရှုမှတ်ရတာတဲ့ရှုမှတ်တဲ့တရားတဲ့ဒါအလုပ်ဖြစ်သွားပြီဓမ္မအဲ့ဒါကိုပဲဆိုစကားကတိပွယ်ရာရာမတိတာရှုကပဲဖြောက်လေတဲ့သိစရာတွေကိုမရှုလို့မသိတဲ့ဟာတော့ရှုပြီးတော့အာပြည့်နဲ့ရှုပြီးတော့ဗောလေအဲ့ဒါကိုမတိတာဘူး ဖြောက်ပြပြပါတဲ့ဒီလိုဆိုဆိုတာရှိပါတယ်အခုလက်တွေ့အထုပ်နေကြတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီဆိုဆိုတာတိုင်းအထုပ်နေကြတာပဲမက္ကဇာမှာတော့ယောဂီဟာထိုင်နေဒုက္ခလည်းဖောင်းပင်မှုအစနေလျက်စရပါတယ်။ရှင်ရသောဒုက္ခမှာလည်းပဲညာလန်းပယ်လန်းကြွချဒီလောက်ကစပါတယ် စာသင်ကျောင်းရောက်စကလေးလိုပေါ့လေစာလေးနည်းနည်းကစရတယ်ဟွန်း ABCD စသည်ပေါ့လေဒီမှာစလုံးမှာရှိတဲ့အတန်လေးတွေလည်းပဲထုတ်ဖော်ပြီးတော့အတန်ထွက်ပြီးတော့လေ့လာရပါတယ်နောက်စလုံးလေးတွေပေါင်းပေါင်းပြီးတော့လေ့လာတဲ့အခါမှာလည်းပဲ စေတီခက်တာတွေကြည်တဲ့စသည်ပေါ်လေအတန်လေးတွေထုတ်ထုတ်ပြီးတော့လေ့လာပါတယ်။ဒါမှပုံမှန်အတန်လေးတွေလည်းရအတန်တွေလည်းမှန်သွားဖြစ်ပါတယ်။စလုံးလေးရစပြီးတော့ဝါကြတို့လေးတွေဝါကြတို့လေးတွေဝါကြရှိရှိကျောင်းရာကြီးဖွဲ့ရေးထားတဲ့စာရန်ကြီးဆိုတာတဖြည်းဖြည်းဖတ်တတ်တော့မကြံ့ကြင်သေးခင်တော့ သူတို့အတန်ထုတ်ပြီးတော့ဖတ်ဖို့ကောင်းပါလားအဲကြွကျင်သွားပြီဆိုလို့ရှိရင်တော့စိတ်နဲ့ပေါင်းဖတ်ပြီးတော့အလေးကျင့်နဲ့ဖတ်တတ်သွားတော့အဲဒီလိုစားရတယ်ဆိုတော့နားလည်ရပါတယ်ခုဖုံးလာလို့ပေါ်လာလို့ရှိရင်သူအမြင်လေးလေးတက်လိုက်ရပါတယ်ဖောင်းတယ်ဟောလေဖော်လိမ့်ပေါ့ပိန်လာလေးပေါ်လာလို့ရှိရင်ပိန်တယ်ဟောသူအမြင်လေးတက်ရတယ်ကွာဒါမှကိုယ်ကိုယ်ကျခြားခြားနေလာဖြစ်ပြီးတော့ တတိသမာဓိလည်းဖြစ်လာနိုင်ပါတယ်ဒါသိအရေးကြီးပါတယ်အဲမှတ်တဲ့အခါမှာတော့အာဆိုင်မှုအပြည့်ချိန်သားကမှုအပြည့်အလာတော့ပါရတယ်အာဆိုင်မှုအပြည့်ပါတော့ရှုပိုက်အာရုံစီတတိယကတ်သွားတော့တာပဲရှုမှတ်တဲ့စိတ်ကတ်သွားတော့တာပဲကတ်ပြီးတော့တည်သွားတော့တာပဲအလေးချိန်ရလာလို့ရှိရင် တရားလည်းကိုစွဲမြဲပြီးတော့သွားတော့တာပါညလို့ဖြစ်အောင်အဲဒီလိုစွဲမြဲသွားပြီဆိုလို့ရှိရင်နောက်ပိုင်းကခလိကသမာဓိလည်းလိုက်လာတာပါဒီပုံမှာစိုက်ကြသွားတာပဲနောက်အဲ့ဒီအလင်ရသွားတဲ့ခါမှာအဲ့ဒီလိုအင်းအားစုတွေပါတဲ့ရှိမတဲ့စိတ်ကလေးတွေများလာပြီဆိုလို့ရှိရင်စိတ်ကစင်ကြဲလာတာပဲ ခုနနိဝရဏတရားတွေမကတ်တော့ဘူးဟွန်းကမေသနာနိဝရဏလည်းမကတ်တော့ဘူးပြပရနိဝရဏလည်းမကတ်တော့ဘူးကိလဝိဒနိဝရဏလည်းမကတ်တော့ဘူးဥဒိစ္စပုရိသနိဝရဏလည်းမကတ်တော့ဘူးဝိသေကိစ္စနိဝရဏလည်းမကတ်တော့ဘူးဟိုဘက်ကအားကောင်းလေလေအဲ့ဒါကြီးလည်းပဲသူတို့တစ်ဖြည်းဖြည်းဆုတ်ခွာပြီးတော့သွားလေဒီဘက်တော့ အဲလိုအင်အားစုတွေနဲ့ရှင်တွဲနေရတဲ့စိတ်ဟာရှင်ကျဲလာတာပဲဟွန်းဒီကောလည်းပဲကာယဝေကပုဂ္ဂိုလ်ဖို့ကျင်းပြီးတော့တကူရဲပေါ်လေဒီရတဲ့စကားပြောပြလိုက်ကျင့်လို့ကာယဝေကရှိတဲ့အပေါ်မှာခန္ဓာအဆိုင်မှုချိန်သားကြိုင်မှုဝိရိယတတိတမာတိတွေဖြစ်လာပြီဆိုလို့ရှိရင် အောင်ဝယ်ကောင်းလောက်အောင်ပေါ့လေစိတ်ရဲ့အင်အားစုတွေပေါ်လာတဲ့အခါမှာပစ္စည်းကဓမ္မေစမေတိတိသမထောဆိုတာပေါ့လေသမထကုဥပဒနာကုသိုလ်ရဲ့ဆန့်ကျင်တဲ့တရားတွေကိုဖယ်ရှားပြလိုက်တော့တာပါပဲအမှန်လေး၁၇လောက်သူတို့ဖယ်ရှားပြလိုက်တာသူတို့အနောက်ဆက်မပြေးနိုင်တော့ စိတ်ကလေးရာဒီအနှောက်ယှက်ကင်းတဲ့စိတ်ကလေးတွေဖြစ်လာတယ်။အဲဒီအနှောက်ယှက်ကင်းတဲ့စိတ်ကြောင့်ဒီထဲမှာချိန်သားကြိုက်အောင်ရမစိတ်နဲ့ပုတ်တက်တဲ့ကဲ့သို့ဖြစ်တဲ့ဇန်အင်္ဂါလေးတွေလည်းပါတော့တယ်သဝိဇ္ဇကကြီးသဝိကြတာဆိုတော့အဲနောက်ပိုင်းကပိဋိစုခဆိုတာပေါ့လေမြစ်သိအာရဟုတ် ပီတိပျော်ရွှင်မှုဒုက္ခဆိုတာပေါ့လေဝမ်းသာမှုပီတိစိတ်ပျော်ရွှင်မှုပီတိနဲ့ပေါ့လေဝမ်းသာမှုဒုက္ခလေးတွေဒါလေးတွေအချိုးကြီးကြဖြစ်လာတာဟာပါပဲအဲ့ဒါဟာပေါ်တဲ့အောင်နဲ့ရှိမှတ်တဲ့စိတ်နဲ့ခွင်ကြအဆိုင်ပြီးတော့ရှုလို့တတိတမာရီတွေဖြစ်လာတဲ့အခါမှာပေါ့လေပေါ်ပေါက်လာတဲ့ အထုတ်ပြီးအကျိုးရလပထမဆုံးစလိုက်တာပဲတမအဲဒါဝိကကြပိတိစုခလို့ခေါ်ပါတယ်တမဝိတဝိစာရပါဠိဝိစာပိတိစုခတဲ့နိလန်းကြကျင့်သုံးရတဲ့ရလို့အဲ့ဒီတရားကနေပြီးတော့ဗောလေသမထစုခ ပေါ်ပေါက်လာတဲ့သဘောပါပဲအဲ့ဒီမှာယောဂီရဲ့အစိတ်ဝင်စားစပြုလာတော့ဘူး နာဒီချမ်းသာလေးတွေ့ပါလားဆိုပြီးတော့ပို့ပြီးတော့ဂရုစိုက်လာတယ်ပို့ဂရုစိုက်လေလေစိတ်ရဲ့စွမ်းအင်ပေါ့လေဒီလိုတော့ energy တွေပေါ့လေ energy တွေပိုကောင်းလာတယ်ဖြစ်တာပါပဲဘုံတူကအစပေါ်လာတဲ့အာယုံကိုအစအလယ်ဆုံးအစနေအလယ်ပိုင်းအဆုံးထိပ် မှတ်ပါလို့ပြောထားပါတယ်တချို့ယောဂီတွေနားလည်ဖို့လွယ်တတ်ပါတယ်ဘုံပင်မှုကိုမှတ်ပါဘုံပင်မှုကမှတ်ရမယ်အာယုံမဲ့စစ်ပဲဘယ်ကနေဘယ်အတိမှတ်ရမလဲဆိုရိတ်ကလေးဖောင်းစားကစားပြီးတော့ဆုံးသွားတဲ့အတိမှတ်ကျုပ်နားလည်းကိုလွယ်ပြီးတော့ဖောင်းမှုရဲ့အစဖောင်းမှုရဲ့အလယ်ဖောင်းမှုရဲ့အဆုံး အဲ့ဒါသွားပြီးတော့လိုက်နေကြတယ်အဲ့လိုမလုပ်ရပါဘူးဘာဖြစ်လဲဆိုတော့ဘုန်းကြီးအစအလယ်ဆုံးဒီအချိန်ပိုင်းကမှတ်ရမယ့်အာယုံမဟုတ်ပါဘူးမှတ်ရမှာကဖောင်းမှုခေါ်တဲ့တောင်းတလှုပ်ရှားပင်မှုခေါ်တဲ့ရေရှားတဲ့သဘောအဲ့ဒါလေးကြီးကြီးကြီးသွားအောင်ဆိုပြီးတော့ဖုံးပင်မှုမှတ်ရပါတယ်အဲ့ဒါတချို့တရားလျှောက်တာတွေရှိတယ်ဘုန်းကြီးအစမှတ်မိတယ်ဗျာဘုန်းကြီးအလယ်မှတ်မိတယ်ဗျာ ဘုံကြီးအဆုံးမှတ်မိတယ်ဘုရားဆိုတော့သူပြောကြတာရှိတယ်ကောအဲ့ဒါမလုပ်ကြပါနဲ့ညာသောအားဖြင့်နောက်နိုင်ငံသားတွေလောက်တဲ့တဲ့သားတွေလည်းစိတ်ကူးနဲ့လည်းမှတ်ကြပါနဲ့ညနေအတိုင်းအစားကအဆုံးထိအားစိတ်ပြီးတော့ချိန်သားကိကတ်လိုက်ဆိုပြီးအဲ့ဒီတိုင်လုပ်ဖို့ပဲရှိတယ်ဒါပဲပြီးတော့မှတ်တဲ့ခါမှာလည်းပဲဟိုကအပေါင်းလိုက်အနေနဲ့မှတ်ဖို့ပဲ ဒီထဲမှာအသေးစိတ်တွေရှောက်ကြည့်ဖို့မလိုအပေါင်းလိုက်နေတဲ့မှတ်ပါများရင်နောက်တော့တတိသမารိတွေအားကောင်းတဲ့အခါမှာသင်ရှားရအစိတ်အစိတ်ကလေးတွေသိလာမှာပါပဲဆိုကြပါစို့တူတယောက်လည်းမိမိနဲ့ဉာဏ်ရှိဆိုင်တွေ့တဲ့အခါအရေးကြီးဆုံးအစိတ်ပိုင်းဟာမျက်နှာပဲသူမျက်နှာနဲ့ကိုယ်မျက်နှာအခါတည်းကရှေ့ရှု ရှေ့ရှုပြီးတော့တဲ့တဲ့ကြည့်လိုက်တာစဆာကျင်တော့မျက်နှာမှာရှိတဲ့အစိတ်ပိုင်းတွေကွက်ပြီးတော့သိလို့မရပါဘူးအပေါင်းလိုက်ပဲဒီမျက်နှာတစ်ခုလုံးကိုပဲဒါပေါင်းလိုက်ကြည့်ရပါတယ်ဒါမှအစိုက်ကြည့်ရင်စိုက်ကြည့်ရလို့ရှိရင်နဘုတိယောကနဘုတိမှာပေါ့ဟွန်းမျက်ခုံးစီယောကမျက်ခုံးတိမှာပေါ့မျက်လုံးစီယောကမျက်လုံးစီပါးစီယောကပါးတိမှာပေါ့ မေးစီကျော်ကမေးစီတိမှာပေါ့အဲ့လိုသဘောမျိုးပါဘောင်းမျိုးကအပေါင်းလိုက်ကြည့်ပေါ့သေးစိတ်ကိုကဖွဲ့ပြီးတော့ကြည့်ဖို့မလိုညွန်းတဲ့တိုင်းလောက်ရရတာလေကိုကအဆန်းဖွင့်ပြီးတော့ဟောလေအတွေးရဝင်ပြီးတော့အဲ့ဒါလိုတော့မလုပ်ရပါဘူးခုနလူတူတယောက်ကိုကြည့်တဲ့အခါမျိုးမှာမျက်နှာကိုအပေါင်းလိုက်ကြည့်တယ်လို့ဟောလေစိုက်ကြည့်ပြီးအသေးစိတ်မြင်လာတယ်လို့အဲ့ဒီသဘောလေးတွေကြည့်ဖို့လိုပါတယ် ဘောင်းပွေကိုစုခွဲအာယုံမှာတတိလေးကတ်သွားအောင်ပုရိပြေအားဆိုင်မှုနဲ့ချိန်သာကြိုက်ပေးမှုဒီနှမျိုးဟာအထုစာယောဂီဒီပုဂ္ဂိုလ်ဖို့တော့သိပြီးတော့အရေးကြီးတဲ့စိတ်ပိုင်းဆိုင်ရာစွမ်းနှစ်ခုပဲဘယ်လိုအရေးကြီးတယ်ဆိုလို့ရှိရင် အထုဇာယောဂီမှာပါဠိလိုတော့မိတ္တခေါ်တာပေါ့မိတ္တဆိုတာပြီးကြည့်တာပါပဲပြီးမှုပထမဆုံးဆက်ပြီးတော့နှိမ့်ဆက်တာပဲဒီကတော့အနိကဆုံးအကျဉ်းကြကြအနှိမ့်ဆက်ဆုံးဟာအဲ့ဒီပြီးမှုပဲပြီးရတယ်ငိုက်တယ်နောက်တော့အဲ့ဒီပြီးမှုကိုပထမဆုံး အတာစီရနိုင်တဲ့အသကူရိယအပူရိယအသကူရိယအတိတ်ရေးကြည့်ရစိတ်အေးစစ်စစ်ဖြစ်မတော်ရအောင်ဟွန်းနှိုးချမှုကင်းပြီးတော့ငိုက်ကြီးမတော်ရအောင်စိတ်လေးနှိကံမှုမရှိအောင်မို့လို့မြဲတဲ့နှိုးချတက်ချွတ်ဖြတ်လက်ပြီးတော့နေရပါတယ်အတိတ်ရေးကြည့်ပါတယ်အဲ့ဒီဝိရိယက ယောဂီပထမဆုံးအင်းကြကြအရင်းကကြကြဒုက္ခပေးတဲ့မိတ္တပြီးမှုကိုသူကအတားကြီးရပါတယ်သူသူအတားကြီးရတဲ့တရားအကောက်လုပ်ပြရပါတယ်သူရဲ့ဆန့်ကျင်ဘက်ကတော့သူရဲ့ချိန်ကားကြိုက်မှုပဲဟုတ်တယ်ပဲတဖြည်းဖြည်းငြိမ်ပြီးတော့ စိတ်ကကြုံပြီးတော့ငိုင်ငိုင်ပြီးတော့တယ်ဆိုတာဟာစိတ်လန်းဆန်းမှုမရှိလို့ပေါ့စိတ်ကိုပွင့်ကားလန်းဆောင် ပြည့်လို့ပေးတာကဝိတ္တပဲဝိတ္တကသူကမသိမသာလေးလှုပ်လို့ရှာရှာလေးရှိတယ်သူကတော့ပေါ်ရအောင်လည်းရှိမှတဲ့စိတ်နဲ့ချိန်သားကြိုက်ပြီးတော့စိတ်ကလေးဟာပွင့်ပွင့်ကားကားပေါ့လေလှုပ်လို့ရှာရှာလန်းလန်းဆန်းဆန်းလေးဖြစ်နေတာပဲသူကိုယ်လေးကလည်းပဲ ပွင့်ကကလမ်းနဲ့ဆန်းဆန်းဖြစ်လို့သူနဲ့ရှင်တွဲတဲ့စိတ်ကလည်းပဲပွင့်ကလမ်းဆန်းပြီးတော့ပေါ့လေလက်တစ်ဆက်ဆက်လေးဖြစ်လာတာပဲအဲ့လိုပြရတာဒါထိနောက်လိုက်တာလည်းခုနစိတ်ပွင့်ကလှုပ်ရှားတဲ့သဘောနဲ့ဟာကျုံသွားတာနဲ့ပြန်ကားပြီးတော့လှုပ်ရှားတာနဲ့ဆန့်ကျင်မရှိပါလေဒါလည်းဒါဆန့်ကျင်မလဲလို့တိုက်ပြရတယ်ဒါမှရပါတယ်အတုဆံမှာလည်းအဲ့ဒီစွမ်းအားတစ်ခုဟာယောဂီမှာတိတ်အရေးကြီးပါတယ်ကွာ ဒီနေ့တော့ဒါလောက်ပဲတော့ကြအောင်ဆိုလက်ဘက်ကကျမဆက်ပြောပါမယ်သူသာဓုသာဓု